ကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး7အငယ်1မှ9ငါသည်ဝါကြွားခြင်းကို မပြုသင့်လျင်သခင်ဖျား ပြတော်မူသောထူးဆန်းသောယူပါယုံနှင့်ဗျာဒိတ်တော်များကိုတဖန်ပြောဦးမည်34နှစ်ထက်ကခရစ်တော်ဤတပည့်ဖြစ်သောလူတယောက်ကိုတတ္တိယကောင်းကင်သို့တိုင်အောင်ချီဆောင်သည့်အကြောင်းကိုငါသိ၏ ထိုအခါသူ၌ကိုယ်ခန္ဓာပါသည်မပါသည်ကိုငါမသိဘုရားသခင်သိတော်မူ၏ထိုသူသည်ပရတိသူဘုံတို့ချီဆောင်ခြင်းကိုခံရ၍လူမပြောအပ်မပြောနိုင်သောစကားကိုကြားသည့်အကြောင်းကိုငါသိ၏ထိုအခါကိုယ်ခန္ဓာပါသည်မပါသည်ကိုငါမသိဘုရားသခင်သိတော်မူ၏ထိုတို့သောသူကိုဝါကြွားမည်နွမ်းရှိအာနေခြင်းမှတပါ ကိုဂုံကိုမဝါကြွားဝါကြွားခြင်းငါအလိုရှိလင်လဲ သူရူးဖြစ်သည်မဟုတ်။အကြောင်းမူကား၊ငါသည်ဟုတ်မှန်စွာပြောတတ်၏။တစုံတယောက်သောသူသည်ငါ့ကိုမြင်သည်ထက်၊ငါသိတင်းကိုကြားသည်ထက်၊ငါ့ကိုသာ၍မထင်ရှားစေခြင်းငှါငါမပြောဘဲနေ၏။ငါခံရသောဗျာဒိတ်တော်အလွန်ထူးမြတ်၍၊ငါသည်ထောင်လွှားသောစိတ်မရှိစေခြင်းငှါ၊ငါ့ကိုဒဏ်ခတ်သောစာတန်၏တမန်တည်းဟူသောငါ့ကိုယ်၌စူးသောဆူးကိုပေးတော်မူ၏။8 ထိုဆင်းရဲခြင်းနှင့်ကင်းလွတ်မည်အကြောင်းသုံးကြိမ်မြောက်အောင်သခင်ဖျားကိုငါဆုတောင်း၍အတနာတော်ခံပြီးလျင်ငါကျေးဇူးသည်တင့်အဖို့လောက်ပေ၏ငါတကိုးသည်အာနေခြင်းအဖြစ်၌စုံလင်တတ်သည်ဟု မိန့်တော်မူ၏ထိုကြောင့်ခရစ်တော်၏တကိုးသည်ငါအပေါ်၌ကျင်းကုန်မည်အကြောင်းငါကိုယ်၌အာနေခြင်းအဖြစ်ကိုဝမ်းမြောက်သောစိတ်နှင့်ဝါကြွားခြင်းငါတာ၍ငါအလိုရှိ၏ တို့ဖြစ်၍ခရစ်တော်ကြောင့်ခံရသော အာနေခြင်းကဲ့ရဲ့ခြင်းဆင်းရဲခြင်းညှင်းဆဲနှိပ်စက်ခြင်းကြက်တီးစွာသောဒုက္ခဝေနာခံခြင်းတို့ကိုငါနှစ်သက်၏အကြောင်းမူကားငါသည် အာနေသောအခါတကိုးနှင့်ပြည့်စုံလျက်ရှိ၏ငါသည်ဝါကြွားတတ်သောသူယူဖြစ်သလိုထိုတို့ဖြစ်လျင်တင်တို့သည်ငါကိုအနိုင်ထက် ဖြစ်စေကြပြီအဘယ်သို့နည်းဟုမူကားတင်တို့ချီးမွမ်းခြင်းကိုငါခံသင့်၏ ငါသည်ဘာမျှမဟုတ်တော်လဲအကြီးဆုံးသောတမန်တော်အောက်အလင်းမယုတ်မညံအငယ်၁၂မှ15အကယ်စင်စစ်တီးခံခြင်းနှင့်တကွနမိတ်လက္ခဏာအံ့ဘွယ်သောအမှု ထူးဆန်းသောတကူများအားဖြင့်တမန်တော်ဤလက္ခဏာတို့ကိုတင်တို့တွင် ထင်ရှားစွာပြပြီးငါသည်တင်တို့ကို မနှောက်ယှက်သောအရာတစ်ခုကိုထားလျင်တင်တို့သည်အခြားသောအသင်းတော်ထက်အဘယ်သို့ယုံညံ့သနည်း ထိုသို့ငါပြစ်မှားသောအပြစ်ကိုတီးခံကြလော့ဤတတ္တိယအကျင့်တင်တို့စီတို့တွားခြင်းငါငါသည်အသင့်ရှိ၏တင်တို့ကိုနှောက်ယှက်မိဟုအကြံမရှိတင်တို့ဥစ္စာကိုငါရှာသည်မဟုတ်တင်တို့ကိုသာရှာ၏သားသမီးတို့သည်မိဘအတွက်ဥစ္စာကိုစီးပူးရသည်မဟုတ်မိဘတို့သည်သားသမီးတို့အတွက်စီးပူးရ၏ငါသည်တင်တို့ကိုချစ်ချင်းမေတ္တာစိတ်တိုးပွားသည့်အတိုင်းတင်တို့သည်ငါကိုချစ်ချင်းမေတ္တာစိတ်ဆုပ်ယုပ်တော်လဲ င်တို့စိတ်ဝိညာဉ်၏အကျိုးအလိုငှာငါသည်ကိုဥစ္စာကို၎င်းကိုကို၎င်းကုံစေခြင်းငှာအလွန်စေတနာရှိ၏အငယ်16မှ21တင်တို့ကိုငါမနှောက်ယှက်သည်မှန်စီတော့သို့တော်လည်းလိမ္မာသောသူဖြစ်၍ပရိယေအားဖြင့်တင်တို့ကိုဖန်ဆီးပြီးဟုဆိုလျင်တစုံတယောက်သောသူကိုတင်တို့စီတို့ဆေလွတ်၍တင်တို့၏ဥစ္စာကို ပရိယေအားဖြင့်ငါယူသလောတိတုသည်တင်တို့စီတို့တွားမိအကြောင်းငါတောင်းပန်၍သူနှင့်တကွအခြားသောညီတယောက်ကိုစေလွတ်၏တိတုသည်ပရိယေအားဖြင့်တင်တို့၏ဥစ္စာကိုယူသလောငါတို့သည်စိတ်တဘောချင်းတူ၍ကြင်ကြသည် မဟုတ်လောတလန်းကြီးလိုက်ကြသည်မဟုတ်လောတဖန်တုံငါတို့သည်တင်တို့ရှိ၌ကိုအပြစ်ဖြေเสียစကားကို ပြောသည်ဟုထင်ကြသလောခရစ်တော်ကိုထောက်၍ ဘုရားသခင်ရှေ့၌ငါတို့ပြောကြ၏ချစ်သူတို့ငါတို့ပြုသမျှမှာသင်တို့ကိုတိဆောက်ခြင်းအလိုငါပြုကြ၏ငါရောက်လာသောအခါသင်တို့သည်ငါနှစ်သက်သောသူမဖြစ်ငါသည်လည်းသင်တို့မနှစ်သက်သောသူဖြစ်မည်ဟု၍၎င်းသင်တို့၌ရန်တွေ့ခြင်းဂုံပြိုင်ခြင်းအမျက်ထွက်ခြင်းညှင်းခုန်ခြင်းသူအထရေကို ရှုံချခြင်းချောစားခြင်းမာနထုံလွှားခြင်းအချင်းချင်းအမှုလုပ်ခြင်းဖြစ်မည်ဟု၍၎င်းအထက်က ပြစ်မှား၍ညစ်ညူးစွာကျင့်ခြင်းမတရားသောမေထုံ၌မိဝဲခြင်းကိလေသာလွန်ကျူးခြင်းအမှုတို့ကို ပြုမိ၍ယခုတိုင်အောင်နောင်တမရသောသူအများကြောင့်ငါစိတ်မသာညှီးတွားရသဖြင့်တင်တို့ရှိ၌ဘုရားသခင်သည်ငါကိုတင့်ချတော်မူမည်ဟု၍၎င်းစိုးရင်ခြင်းရှိ၏